ပရိသာဝိနယံပရိရကံပရိဇာရံဒေသတိမေကံအထဝါတိသမာရိဤသာစေကုဝင်လင်းသောငါးပါးသောစက္ခုရှိတော်မူသောမြတ်စွာဘုရားဝိဝဒစက္ခုဝင်လင်းသောဉာဏ်စက္ခုရှိတော်မူသောမြတ်စွာဘုရား ဘုရားသကုပညာသကုပွင့်နေမူသောဂေါတမမြတ်စွာဘုရားဒေါ်ရှင်ဘုရားသည်သတိရမံမြတ်မောက်ရသောပုရိတရားကိုအာဇိတယီဟောကြားခဲ့လေ၏ပရိဒီယာဝိနယံ dị nwere ebe ọ bụ idyeyaobeoj jirodia rụrụ aga egoiiọjịciciyererii dlewibebega were iyiojirayaụlọ da ပါတိမောက်သီလကို၎င်းအတ္တဓမ္မတဘာသမာရိဝါပိသမာရိကို၎င်းဝရေဟိဟောကြားတော်မူပါဦးလောဒီကဟောတဲ့ဒီကအပိုင်းမှာမြတ်စွာဘုရားကကိုယ်တိုင်တွေ့မျက်မှောက်တရားတွေကိုဟောကြားခဲ့ပြီး အတွင်းယံဇာရသရှိသောအတွင်းယံနေအတွင်းယံနေသင်္ကြန်သရှိသောအတွင်းယံနေအဲဒီယံနေပဲပြောကြောင်းဖြစ်တဲ့နိလန်းကိုလည်းဟောခဲ့ပြီယခုပါတိမောသီလအကျင့်သမာဓိအကျင့်ကိုဟောပါဦးလို့သာပြီးတော့နေမြန်ပါတယ် အခုဒုမေကွန်ရာမြတ်စွာဘုရားကြည်ကြတော်မူသည်ကိုကြားနာကြပါလိမ့်မယ်သကူဤနေဝလောလာကံကာမဂထာယအာဝရိတောတံသတိသနနုဂိစေယနာသမမယေတကိရှိလောကသမိန် မုန်ီနေမိတာယုတ်ပွားပေါ်တော်မူဖရာဘိက္ခုယာမိဘိက္ခုသံဃာဘေကိုရှုမြင်သောပုဂ္ဂိုလ်သည်ဘိက္ခုသံဃာဘေကိုရှုမြင်၍နိဗ္ဗာန်ကိုရရန်ပြည့်ကြံအားထုတ်သောယာမိ သကူဤမျက်စီတော်ဖြင့်လောလောလျက်ပေါ်လောလီသည်နေဝအာသာမဖြစ်ရာပါတိမောက်သီလမှာဒီကံဖြစ်တဲ့သကုသံဝရမျက်စိဆောင်စည်းပုံကိုဟောကြားပါတယ်မျက်စိမြင်ရတာနေပြီးတော့လဲ မိမိစိတ်လိုလိုက်ပြီးကာယကံဝစီကံမှုတွေကျူးလွန်လို့ရှိရင်ပါဠိမောက်သီလပြည့်နိုင်တယ်။ဒါကြောင့်မျက်စိဖြင့်လေရပေါ်လောလီခြင်းကျင်းရမယ်။ဒီကဒီသာသနာတော်၌ ဤရာဤလောက၌ဧကေသောချိုသောပုဂ္ဂိုလ်သည်သက္ကူလောလီယနာမျက်စိလျက်တော်လောလီခြင်းနှင့်ဗနာနာရတော်ပြည့်စုံသည်ဟောတိဖြစ်၏ချိုသောပုဂ္ဂိုလ်တွေကမျက်စိအလိုလိုက်ပြီးတော့ကြည့်ရတယ်လျှောက်ပြီးတော့ကြည့်နေတယ်အရိဒံဒိဋ္ဌိတဘာမမြင်ဘူးသေးတာကိုမြင်အောင်ကြည့်ရမယ်ဒိဋ္ဌံသမတေကိမိတဘာမြင်မှုကိုမြင်မှုပြီးသားကိုကြော်လွန်၍သွားရမယ် ဒီလိုသောနှလုံးသွင်းဖြင့်အရာတကူကအရာတကူဥယျာဉ်တကူကဥယျာဉ်တကူရွာတကူကရွာတကူဏီကုန်းတကူကဏီကုန်းတကူမျိုးတကူကမျိုးတကူနိုင်ငံတကူကနိုင်ငံတကူနယ်ပယ်တကူကနယ်ပယ်တကူကိုခကြီးမိနေကြပါတယ်မျက်စိဖြင့်အထူးအသားတွေကိုအာယုံကာပြီးတော့ကြည်နေတဲ့သဘောပါပဲ။ ။ဒီနေရာချင်းဆိုရင်ရှင်ဟံဖြစ်ပေမဲ့လို့လည်းပဲမြို့ရင်းရွာရင်းရောက်တဲ့အခါကာလကြမျက်စိကိုစောင့်စည်းခြင်းမရှိဘဲနဲ့ကြည့်ရှုပါတဲ့ဆင်းတို့မြင်းတို့ယထာတို့ခြေရီတို့စစ်တပ်တွေတွေ့လို့ရှိရင်လည်းအဲ့ဒါတွေကိုကြည့်ပါရဲ့မြို့သမီးတွေကိုလည်းကြည့်ပါရဲ့ မျိုးသားတွေကိုလည်းကြည်ပါတယ်လူလင်မျိုးတွေကိုလည်းကြည်ပါတယ်မျိုးသမီးမျိုးတွေကိုလည်းကြည်ပါတယ်အဲဒီလိုတမျိုးတစ်ခေါ်ကြီးတွေ့ကြရတယ်လျှောက်ပြီးတော့ကြည်နေတာဟာဒါမျက်စိကိုလိုလိုက်နေတာပါပဲမျက်စိမျက်စိလျှပ်ပေါ်လိုလိခြင်းပဲတနည်းအားဖြင့်ဆိုလို့ရှိရင် ဣဒဤသာသနာတော်၌ဣဒဤလောက၌ဘိက္ခုယာမိသကုဏမျက်စီဖြင့်ရူပါဆင်းကိုဒိဋ္ဌာမြင်နိမိတာကဟိအပေါင်းပုံသဏ္ဍာန်နမိတ်ကိုယူလေးစီပြီးဟောဒီခြင်းလူကသနာဂာမိအသေးစိတ်ကိုအင်္ဂါအသေးစိတ်ကိုယူလေးစီပြီးဟောဒီဖြစ်ရတ္တဝတိကရဏံအကျဉ်းသက္ကုံတွေကိုမဆောင်ခြင်းစီခြင်းဟူသောအကြောင်းကြောင့်

သက္ကုံတွေကိုသံဝရယဆောင်စည်းခြင်းကနာပိပစ္စတိမခြင်းသက္ကုံတရားသက္ကုံတွေကိုနာရကတိမဆောင်ကြောက်သက္ကုံတွေသက္ကုံတွေ၌ဝါမျက်စိနဲ့သံဝရဆောင်စည်းခြင်းနာပိစ္စတိမရောက်ဒါလည်းပဲမျက်စိအလိုလိုက်ပြီးတော့မျက်စိလျှဘောလောလီနေတဲ့သဘောပါပဲဝါပနာတဏှာပြင်တော့က ဧကေချုကုမောဘွန်တော်သမဏဗျမနာအရှင်ယဟန်ပုံနာတို့သည်သမဏဗျမနာဝန်ခံသောအရှင်တို့သည်သတ္တရိယာနိတရားဓမ္မတို့ကယုံကြည်၍လူအပ်ကုန်သောတရားတော်တရားဓမ္မတို့ကဤရှင်မြတ်တို့ကိုသူခြင်းဖြင့်

လူဒန်းနဲ့သွန်စားကြည့်တော့သာတော့ဝယ်သုံးဆောင်ပွဲတွေကိုသူတို့လူလူလူတဲ့ပုဂ္ဂိုလ်တွေကိုလူတဲ့ပုဂ္ဂိုလ်တွေထံကလူကမ်းပြီးတော့သုံးဆောင်ကြအဲလိုသုံးဆောင်ပြီးတော့ကိလေသာကင်းတဲ့အကျင့်ကိုကျင့်သလားဆိုအဲဒီလိုမကျင့်ဘူးဒေထိုပုဂ္ဂိုလ်တို့ဤဝရဝိသောသဘောရှိသောဝိသုကာရတနာ သီလသမာဓိပညာဤဆူးညောက်သောဘွယ်ဖြစ်သောရှုခြင်းကိုရှုကြည်ခြင်းကိုဘဝအမျိုးမျိုးသောပြာပွဲရှုခြင်းခြင်းကိုလူယုတ်တာအထုကုန်တဲ့ဝေရဏီနေကုန်ဤသိရတိတာပဲနိဟုမူကနစ္စံကာဝဲသဘင်ကိုလည်းကြည့်ရှုနေသည်ဂီတံသီဆိုဝဲသဘင်ကိုလည်းသွား၍နားထောင်သည်ဝါရီတံတိမုံမျိုးမျိုးကိုလည်းသွား၍နားထောင်သည် အခါနာဟောပြောပွဲကိုလည်းသွား၍ဓာထောင်သည်ပါဏိတရာလက်ခုပ်တီးတဲ့ပွဲလည်းသွား၍ဓာထောင်သည်အစရှိသည်ဖြင့်အမျိုးမျိုးသောပွဲတွေသွားပြီးတော့ကြည်ကြရှုကြနားထောင်ကြဆင်းတိုက်တာတွေမြင်းတိုက်တာတွေကျွဲတိုက်တာတွေဒီလိုတိုက်ပွဲတွေလည်းသွားပြီးတော့ကြည်ရှုကြတယ်အဲဒါလည်း မျက်စိဖြင့်လျှာပေါ်လောလီနေတဲ့သဘောပါပဲအဲဒီလိုမျက်စိဖြင့်လျှာပေါ်မလောလီပဲနဲ့ကျင့်ရမယ်လို့ဆိုပါတယ်သကူဤမျက်စိတို့ဖြင့်လောလောလျှာပေါ်လောလီသည်နေဝအာသမဖြစ်ရာသူအားဖြင့်ဆိုလို့ရှိရင်အကြောင်းအထူးမရှိတဲ့အခါကလား 4000လောက်မြတ်သိသာဓမ္မိုးတော့ပြန်4000လောက်မြတ်သာလျှင်ကြည့်ရှုပြီးတော့နေရမယ်ထိုင်ရမယ်လို့ဆိုလိုပါတယ်ကာမဂထာယအာဝရိသောတံကာမဂထာယရွာစကားရစကားမှာဘောဒနာကိုအာဝရိတာမြင်ပြီးဆိုရ၏ ကာမကထာယောစကားယစကားသုသာဘာတွေတုံးဆိုရင်32ပါးသောတိရိစ္ဆာနကထာတွေဆိုတာရှိပါတယ်တိရိစ္ဆာနဆိုတာမဲ့ဖို့နဲ့ဖီလာဖြစ်တဲ့စကားပဲတဲ့မဲ့ဖို့တရိပ်မသွားဘူးမဲ့ဖို့စီမသွားပဲနဲ့ဖီလာကလာမြာဖြစ်နေတဲ့စကားတွေဒါတွေဟာဘာတွေတုံးဆိုလို့ရှိရင်မင်းရေဆိုရေးစကား သခိုးရမြသဘုံစကားမူကြီးမာကြီးစကားစေတစကားဘေယံစကားอืมစေတိုက်ခြင်းနဲ့သောတဲ့စကားသမင်းအကျော်အဝတ်ရင်ယထာစသည်အဲဒီလိုအားဖြင့်စတဲ့စကားတွေလောကလောကမှာအသုံးဆောင်တွေမျိုးမျိုးအဲဒါတွေနဲ့စတဲ့စကားမိမယောက်ျားတွေနဲ့စတဲ့စကား အဲဒီလိုစကားတွေဟာရွာစကားရစကားတွေခေါ်ပါတယ်အဲဒီလိုရွာစကားရစကားတွေမှလည်းပဲနားကိုစောင့်စည်းပေးဆွရမယ်ဒီလိုစကားတွေကိုနားမထောင်ရဘူးကြားလို့ရှိရင်လည်းပဲဒီဥဆိုင်လုံးသွင်းမနေရဘူးကြားတာကိုရှုမှတ်ပြီးတော့ပယ်ပြီးသွားဖို့ပါပဲသာသေးသနာနုဂိစေယရာသေးသာ သာသေးသာသာသောဝေသာယ၌လေနာနုကိစေယမမေမောယသာသောဝေသာယကိုလည်းမမေမောယဘူးလောကသမီးလောကနဲ့ကိစ္စဆုံးတခုကိုများနာသာမမယေတာမြတ်လို့ခြင်းမရှိရာဘေယဝတ္ထုမစိုးအမြတ်တနုနှလုံးသွင်းမနေရဘူးလို့ဆိုပါတယ် ab nayra oddrrewigo na griyaguzi oweza na na na na iri ya ọdụ bzabyabruusa nabariya abna sianaddje a podd bhi abatiyyi ရာထောခာနာယိဘိက္ခုသံဃာဘေကိုရှုမြင်သောပုဂ္ဂိုလ်သည်ဘိက္ခုသံဃာဘေကိုရှုမြင်၍နိဗ္ဗာန်ရောက်ကြောင်းတရားကိုကျင့်သောယဟန်သည်ကိုယ်အင်းစီသောတစ်ခုသောအကြောင်းကြောင့်များပရိဒေဝံမိတန်းခြင်းဤညူခြင်းမိတန်းခြင်းကိုသာကြရရမပြုရဖတ်ပါ

ဘိက္ခုသံဃာဘေးကိုရှုမြင်သောပုဂ္ဂိုလ်သည်ဘိက္ခုသံဃာဘေးကိုရှုမြင်၍နိဗ္ဗာန်ကိုရရန်တရားကျင့်သုံးသောပုဂ္ဂိုလ်သည်ပြိရေဝန်ကြီးတွားခြင်းမိတာခြင်းကိုနာဂရိယမပြုရဘဝင်စနာဘိဇဘေယဘဝင်စအမျိုးမျိုးသောဘဝကိုလေးနာဘိဇဘေယမတောင်းတရာ

ဘေးရန်တွေအန္တရာယ်တွေရောက်လာတဲ့အခါလဲမတုံမလှုပ်သီးခံနိုင်တဲ့သဘောတရားရှိရမယ်အဲဒါကတော့အဲဒီအစဉ်တန်းရောက်မှပဲမတုံမလှုပ်သီးခံနိုင်မယ်ဘယ်ရောက်မှသီးခံနိုင်မလဲဆိုအနာဂါယဟနာပြင်မှသီးခံနိုင်မယ်ပြီးတော့အနာဂါယဟနာယဟနာအဖြစ်ရောက်အောင်လို့ကျင့်သုံးရမယ်လို့ညွှန်ပြပါတယ် အာနာနာမထောပါဏနံခာရဏိယာနာမထောပိဝဌာနံလာဒာနာလာဒာနာပါဏိရိံကိရာနာသပရိတသေဒါနိအလဘာမနောအာနာနာမထောပါဏနံခာရဏိယာနာမထောပိဝဌာနံလာဒာနာပါဏိရိံကိရာ နာသာပရိဒေပေဒါနိအလဘမာနောအာနာနာသသမင်းတို့ကို၎င်းအတော်ဓမ္မတော်ပါဏာနံသပြောတို့ကို၎င်းအာရဏီယာနံသခဲဝဲတို့ကို၎င်းထောဓမ္မတော်ဝဋ္ဌာနံပြီးအဝတ်တို့ကို၎င်းလတ္တာရရေတန်ဤရင်သိုမိသိထားခြင်းဝနာကိရာမပြုရ သာဝယ်တောက်ဖွယ်အဝတ်အထည်ဝတ္ထုပစ္စည်းတွေကိုရရင်မိမိသုံးလောက်ရုံသုံးပြီးတော့ဘူသားတွေကိုသာဏီတိပင်စီမထားရဘူးတရားတကယ်တော့ကျင့်ကြအားထုတ်နေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်သိသိထားဖို့မလိုဘူး။နောသပရိတသေဒါနိအလဘမနောဒါနိထုံ သမင်းအပြောစသည်တို့ကိုဒါနီတို့သမင်းအပြောဝအစရှိသည်တို့ကိုအာရဗမနောသမယသည်ဖြစ်၍လီဝမယခြင်းကြောင့်လေနာပရိတသေမဆာလောင်မတောင့်တရာသုသဝေသောဝေစသည်တို့ကိုမရခြင်းကြောင့်လဲစိတ်ပြခြင်း နှလုံးမသားခြင်းမရှိရဘူးရပါစေလို့မျိုးလင်တောင်းတာခြင်းလည်းပြုမနေရဘူးလို့ဆိုပါတယ်ဇာယီနပါရလောလာသဝိရမေကိုကိုသာနာပမေစေယံအထာတနေသူတယနေသူအပါတရေသူဘိက္ခုဝိရိယံဘိက္ခုတံမြာဘေကိုရှုမြင်၍ နိဗ္ဗာန်ကိုမျက်မှောက်ပြုအောင်ကျင့်ကြံထုတ်သောပုဂ္ဂိုလ်သည်ဇာယီသမထဝိပါဒနာအာယုံတို့၌ရှုလေရှိသည်အတ္တဖြစ်ရ၏ဇာယီအာရမဏုပနေဇာလက္ခဏုပနေဇံတို့ဖြင့်ရှုလေရှိသည်အတ္တဖြစ်ရ၏ အာရမဏုပနိဇံလက္ခဏုပနိဇံလို့ရှုခြင်းနှမျိုးရှိပါတယ်အာရမဏုပနိဇာဆိုတာသမာဓိအာယုံဖြစ်တဲ့ကတိုင်းစရှိသောအာယုံတွေမထုကတိုင်းအာဘောကတိုင်းဒေဇောကတိုင်းစရှိတဲ့ဇံသမာဓိအာယုံတွေအဲဒီအာယုံတွေကိုစူးစိုက်ပြီးတော့ရှုနေရပါတယ် ထဝီပထဝီစသည်ဖြင့်ကပိုင်းအာယုန်တွေကိုအမြဲမပြတ်ရှုနေရတယ်ဒီလိုရှုနေတာကိုအာရမဏုပနိစ္စလို့ခေါ်ပါတယ်အာယုန်ကိုကပ်ပြီးတော့ရှုနေတဲ့သဘောလို့ဆိုပါတယ်မိမိတို့သာနာကဖြစ်တိုင်းဖြစ်တိုင်းသောယုံနာတွေကို မပြတ်ရှုပြီးတော့ ဖြစ်တဲ့သဘောပြတဲ့သဘောတွေကိုတွေ့တဲ့ဖြင့်အနေစာအမမြဲတဲ့သဘောပဲဖြစ်ပြီးပြောက်သွားလည်းမမြဲတဲ့သဘောပဲပြမှုပြမှုကမပြနှိမ့်ဆက်လို့ဆင်းရဲပဲသူသဘောအတိုင်းသူဖြစ်ပြနေတဲ့အနာတ္တသဘောတရားပဲလို့ရှုမှတ်ပြီးတော့သိနေတာကိုလက္ခဏုပနိစ္စလို့ခေါ်ပါတယ်အဲဒီအာရမဏုပနိစ္စလက္ခဏုပနိစ္စနှမျိုးလုံးဖြင့် ရှုပြီးတော့နေရမယ်ပထမဇံဒုတိယဇံတတိယဇံသရုပ်ဇံဆိုတဲ့ယူပဇံ၄ပါးဖြင့်လည်းရှုပြီးတော့နေရမယ်အရူပဇံဖြင့်လည်းရှုပြီးတော့နေရမယ်ဒါကအာရုံဘဝနေဇာနဲ့ရှုနေဖို့ဝိပဿနာဖြင့်လက္ခဏုပနေဇံဝိပဿနာဖြင့်လည်းရှုပြီးတော့နေရမယ်

horzom ireaile ọgana-ego zọchịlọbogori bara lọlihe na che ihiabụlolije ndmndbzomi ọdịtiarane na yandku maramyandkuzo ။ဝိညာဏိနဝိညာဏဥယျံတကုမဥယျံတကုသို့ကာမိနာကမံရွာတကုမရွာတကုသို့တရွာမတရွာသို့နိဂမိနာနိဂမရွာကြီးတကုမရွာကြီးတကုသို့နဂရိနာနဂရမျိုးတကုမမျိုးတကုသို့ရတိနာရတံတိုင်းကြီးတကုမတိုင်းကြီးတကုသို့သနဝရိနာသနဗရဏေတကုမနေတကုသို့ဒီကသာရိကာ ရှင်ရင်းစွာသွားခြင်းကိုအနွားတိတာဇာရိကမရမတိလိလိသွားလာခြင်းကိုအနုယုံတော့အာထုတ်လျဝိရတိနေ၏သူတို့ရသည်ကိုကြောက်ပြီးတော့သွားနေတာဟာပါရာလောလအခြေဤတရားပေါ်လို့ဒီခြင်းပဲအဲ့ဒီလိုသွားမနေရဘူးသူတို့ဤသွားမနေပဲနဲ့မိမိဤ သမထအာယုံဝိပဿနာအာယုံလေးကိုသာလဲစူးစိုက်ပြီးတော့ရှုနေရမယ်ဝိရမေကိုကိုဇာနာပမေဇေယကိုကိုဇာသက်သဝဖြစ်သောပြုမှုခြင်းမှဝိရမေခြင်းဆောင်ရ၏သက်သုတ်ဖွယ်ပြုသောပြုမှုခြင်းကိုကိုဇာဘယ်လိုဟာလဲဆိုလို့ရှိရင်

ကင်းသွားအောင်လို့မတတ်နိုင်ဘူးစိတ်ပူရင်ပူယုံပဲရှိတာပဲဒါကြောင့်ယူပြီးသားအမှုတွေကိုမာမာပြီးလို့ရှိရင်ထိုအမှားမျိုးနောင်မပြုတော့ဘူးလို့နှလုံးသွင်းဆောက်တည်ပြီးတော့ရှေ့ကိုသာဆက်လက်ပြီးကောင်းအောင်လို့နှလုံးသွင်းပြီးအထုတ်ပြီးသွားဖို့ပါပဲအဲဒီလိုမဟုတ်ဘဲနဲ့စိတ်ပူယုံမှာထပ်ထပ်ထပ်ဘူးနေလို့ရှိရင်ဒါကိုယ်ပင်မစိတ်ပင်မဖြစ်ယုံပဲဒါကြောင့်ကိုကိုစက် ဆက်စုပ်ဖွယ်ပြသောအပြုမူရာတစ်မျိုးပဲလို့ဆိုပါတယ်။နောက်ပြီးတော့ကုသိုလ်ကောင်းမှုတွေမပြုလိုက်မီလို့မပြုမိတဲ့ကုသိုလ်ကောင်းမှုတွေအတွက်လည်းပဲညာတွေးပြီးတော့စိတ်ပူပန်တတ်တယ်ဘယ်လိုခါများတော့ဆိုရင်ဒေဂာနိခါကာလကြပူပန်တတ်ပါတယ်။ရှင်ရှိတော်က

ဘာကြောင့်လဲဆိုဒီလိုပြုမှုပြီးတော့ဒီလိုစိတ်ပူပါနေတဲ့အတွက်လည်းပဲကုသိုလ်တရားတွေဖြစ်လာမှာမဟုတ်ဘူးဘာဝနာတွေဖြစ်လာမှာမဟုတ်ဘူးဒီတော့မာရွေးနာကိုသိလို့ရှိရင်အဲ့ဒီအချိန်လေးရသလောက်ကလေးမိမိတတ်နိုင်တယ်များပေါ့နှလုံးသွင်းရုံပါပဲဒီကနေ့လေးကပ်ပြီးတော့လည်းနှလုံးသွင်းလို့ရှိရင်ကြောင်းညီညိုလို့ရှိရင်တရားဓုဆိုတာရနိုင်ပါတယ်ဘာမှမတတ်နိုင်တော့မေတ္တာကမ္မထာလေးပွား ဘတ်တော်လေးချမ်းသာကြပါစေငါလည်းချမ်းသာခြင်းနဲ့ဘတ်တော်လေးအလုံးချမ်းသာကြပါစေလို့မေတ္တာကမ္မထာလေးပွားလိုက်လို့ရှိရင်ဒါလည်းပဲသူပတိဘွားတွေရောက်နိုင်ပါတယ်ဇာရမယ်ဆိုလို့ရှိရင်ဗြမဘုံတော်ရောက်ပြီးတော့သွားနိုင်ပါတယ်အဲဒီလိုသူပတိဘွားရောက်ဇာရလို့ဗြမတိရောက်တဲ့အခါကာလကျတော့ဘာဝနာတွေဆက်ပွားမယ်ဆိုရင်မဲ့ဖို့တွေလည်းရပြီးတော့သွားနိုင်ပါတယ်

ကျင်ကြောင်းနိုင်မီတိုင်အောင်ကျင်မီတိုင်အောင်ကျင်သုံးရာဤနဗမေစေရ မမေလျောရအမမေမေလျောတဲ့တိတရားနဲ့ကျင့်ရမယ်အထာတနေသူတယနေသူ အပပရေသူဘိက္ခုဝိဟရေယဘိက္ခုတန်တရားတွေကိုရှုမြင်သောယဟန်သည်ဘိက္ခုတန်တရားတွေရှုမြင်၍နိဗ္ဗာန်ကို မျက်မှောက်ပြုအကျဉ်းချအားထုတ်နေသော ပုဂ္ဂိုလ်သည် a taa d abadara edo n'ihe ọbataihe mụhụm a be naebo na-eyi arọ naelen bụe naebo eyiarọ na-eleghanwụ a ye ya aa be naeye ataiye eyi amịma na tair

ဧတင်္စဓမ္မံဤဆိုပဲပြီးသောတရားပေါင်းကိုလိအညာယသိ၍ဧတံဓမ္မံဤဆိုပဲပြီးသောတရားပေါင်းကိုအညာယသသိ၍၎င်းဆိုပဲပြီးတဲ့ဒီကပြောခဲ့ပြီးတဲ့ကျင့်ဖို့တွေလဲသိရမယ်ဘိက္ခု သံဃာဘေးကိုရှုမြင်သောပုဂ္ဂိုလ်သည်ဘိက္ခုသံဃာဘေးကိုရှုမြင်၍နိဗ္ဗာန်ကိုမျက်မှောက်ပြုရန်လိုရှိသောပုဂ္ဂိုလ်သည်ဝိသိနံဝိသိနံသောစူးစမ်းဆင်ခြင်လျက်ဗရာဂာကသိသတော်အမှတ်ရသည်ဖြစ်၍သိခေကျင့်သုံးရာဤဒီကပြောခဲ့ပြီးသား တရားတွေကိုလည်းပြီးရမယ်ဗတ်တရားတွေတော့ဆိုလို့ရှိရင်ဒီကဆိုခဲ့ပြီးတဲ့သမာပฏิပတ်တရားတွေကျင့်ကြုံဆိုလို့ရှိရင်သမာပฏิပတ်တရားပါပဲအဲဒီသမာပฏิပတ်နီလာမာနဲ့အကျင့်ပฏิပတ်တွေနိဗ္ဗာန်နဲ့လျောတဲ့အကျင့်ပฏิပတ်တွေအဲဒီဟာတွေပြီးရမယ် လီလာအကျင့်ကိုကျင့်ဖို့ဣန္ဒြေစောင့်ကြောက်ဖို့ပရိဒံ၄ပါးကိုပွားများဖို့သမဗဒံ၄ပါးဣရိပါ၄ပါးဣန္ဒြေ၅ပါးဘူ၅ပါးဘုဇင်9ပါးအရိယာမဂ်ခင်7ပါးဆိုတဲ့တရားတွေဒါတွေကိုသိရမယ်ပြီးတော့နိဗ္ဗာန် နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့အကျင့်အဲ့ဒါတွေရှိကပြောခဲ့ပြီးပြီအဲ့ဒီပြောခဲ့တာတွေကိုလည်းသိရမည်သို့သိပြီးတော့ဝိသီနာဘိက္ခုသရာတောသိကေဘိက္ခုညာသည်ဘိက္ခုသားများတို့ရှိမြင်သောပုဂ္ဂိုလ်သည်ဝိသီနာဝိသီနာတို့စူးစမ်းဆင်ញံလျက် ဗရာဂကသိမ့်ပတော်မရသည်ဖြစ်၍သိကေကျင်ဟာဤမရပြီးတော့ကျင့်ဘယ်လိုမရရမလဲမရတယ်ဆိုတာကတော့မြတ်စွာဘုရားသာသနာတော်မှာပရိယံ၄ပါးနဲ့မှတ်ရတာပါပဲဒါကြောင့်မှတ်ရတယ်ဆိုတဲ့ပုဒ်တိုင်းပုဒ်တိုင်းဟာပရိယံ၄ပါးနဲ့အတိပ္ပယ်

ရှုမှတ်ပွားများတဲ့တတိပဋ္ဌာန်ကို ပွားစေလို့ရှိရင်လည်းပဲအတော်မှတ်ရသည်သဘောတရားတွေနဲ့သဘောတရားဟုအမှတ်ရတဲ့တတိပဋ္ဌာန်ကိုပွားများလို့ရှိရင်လည်းတော်မှတ်ရသည်သတုဤကာရမေဤတတိပဋ္ဌာန်၄ပါးဤဟူသောအကြောင်းတို့ဖြင့်တော်မှတ်ရသည်အဲဒီလိုမှတ်ရတာမလောက်မှတ်ရရမလဲသင်္တရာခါခါသိ

ယုံနာခန္ဓာတို့ဤငြိမ်းရင်းကိုတန်တီတိငြိသည်ဟု၍ညတော်သာသိ၍၎င်းအဲဒီယုံနာခန္ဓာတွေငြိမ်းခြင်းသဘောငြိမ်းရသဘောဟာငြိမ်းအေးတဲ့သဘောပဲအကောင်းဆုံးပဲလို့သိပြီးတော့ကျင့်ရမယ်ဂေါတမသာ

ဘေကုသံရာဘေကိုရှုမြင်သောပုဂ္ဂိုလ်သည်ဘေကုသံရာဘေကိုရှုမြင်၍နိဗ္ဗာန်ကိုမျက်မှောက်ပြုရန်လိုရှိသောပုဂ္ဂိုလ်သည်ဝိသေနာဝိသေနာသောသုဇံစင်ញင်လျက်ဧတံဤဆိုခဲ့ပြီသောဓမ္မံဗမာပရိပါအစရှိသောတရားပေါင်းကိုညတဝအညာယစသည်လည်းကောင်း

ယခုဒီကဇာနုသောဆိုတဲ့သုတ်တန်တရားတော်ကိုကြားနာကြပါလိမ့်မယ်။ခါရဝ၌ဘုန်းတော်ကြီးတော်မြတ်စွာဘုရားကောလိယတိုင်းကတ္တရပတ္တာဆိုတဲ့ဏိဂုံးရွာကြီးမှာသတင်းသုံးတော်မူပါတယ်။ဒုက္ခမှာဒီကဇာနုအမည်ရှိတဲ့ ကောလီယာမျိုးအနွယ်အမျိုးသားဟာညဇာဗျာဓာချင်းကပြီးညဇာဗျာယူဇာရှိခိုးပြီးတကူသောရမှာထိုင်းနေပါတယ်အဲဒီလိုထိုင်းနေပြီးတော့ကောလီယာအမျိုးအနွယ်ဖြစ်တဲ့ဒီကဇာနုမြည်ရှိတဲ့အမျိုးသားကညဇာဗျာကိုဒီလိုလျှောက်ထားပါတယ်။ ya, badmịasụahụya majonodlgiyiruo jichijigwago i kama gị n'kaozọụoro chijigbao i ụdatadarabnambamyarotchejida

မာလာကနာဝိလေပနံပန္နသာနသာပြောင်းဟောတာရယာမလူလိမ့်ချေလေကြပါကုန်၏သာတရူပရဇတံရှင်ယဟန်တို့အာမအသတ်သောရွှေငွေကိုပါရယာမပါရာသုံးဆောင်လက်ခံယူနေကြပါကုန်၏မန္တိမြတ်စွာဘုရား

တထာထိုသောသဘောရှိသောဓမ္မတရားကိုဒေသေတုဟောတော်မူပါအရှင်ဘုရားလို့ကြောက်ထားပါတယ်သူလိုတာကတော့ကာမဂုဏ်တွေကိုသုံးဆောင်ပြီးတော့နေကြတဲ့ဗာရီမယားရင်းနဲ့မနာကျင်ချင်းကြကြအိမ်တော်ပြုပြီးတော့နေကြတဲ့ ကာသီကတိုင်းပြည်သာနကုနသားတွေကိုလည်းပဲမကြောင်းခြင်းမဲနဲ့လူလိမ်ပြီးတော့နေကြတဲ့ပါဏသာနသားကြောင်းတွေကိုလည်းမကြောင်းခြင်းမဲနဲ့လူလိမ်နေကြတယ်လောကမှာလူများက နေတဲ့ဗာယာနေတဲ့ရွှေငွေဆိုတာတွေကိုလည်းပဲလက်ခံသုံးဆောင်ပြီးတော့နေကြတဲ့ကာမဂုဏ်တွေအမျိုးမျိုးတွေကို

ဒီလိုဆိုလိုပါတယ်အဲဒီတော့မြတ်စွာဘုရားကဒီလိုဟောကြားတော်မူပါတယ်အဲဒီတရားတွေကိုကြားနာပါလိမ့်မယ်သတ္တရောမေပြေကပိဇာဓမ္မအကုလဗုဒ္ဓသာဒိဋ္ဌဓမ္မဟိတယသံဝတံဒိဋ္ဌဓမ္မဒုက္ခယပြေကပိဇာ ရေကပိဇာအနွယ်ဝင်ဖြစ်သောဒီကဇာနုမည်စီတော်ဒါယကသတ္တတော်၄ပါးကုန်သောဤမေဓမ္မာဤတရားတော်သည်ကုလဗုဒ္ဓသာမြို့ကောင်းသာအာဒီရဓမ္မာဤတရားမျက်မှောက်ဘဝ၌အကျိုးစီးပွားလုံးငါဒီရဓမ္မာဒုက္ခယာမျက်မှောက်ဘဝ၌ချမ်းသာလုံးငါသံဝတ္တဤဖြစ်ကုန်၏ ကောလိယမျိုးတွေကပထမရှင်းဦးဆုံးပုဂ္ဂိုလ်တွေကကြားတွေသွားသွားလာရဌာနမှာရွာတည်ပြီးတော့နေကြလို့ရကပထရကပိဇရာလန်ဆိုပြီးတော့ရွာတွင်ခဲ့ပါတယ်ထိုရာလန်ရွာကလူအဆက်ဆက်တွေရကပိဇတွေလို့ လိုခေါ်ကြပါတယ်အများကဒီလိုခေါ်ကြပါတယ်ဇေကပိဇအနွယ်ဖြစ်တဲ့ဒီကဇာနုမြည်ရှိတဲ့တကားယခုဟောမဲ့လေးပါးသောတရားတွေဟာအမျိုးကောင်းသားမှာမျက်မှောက်အကျိုးစီးပွားဖြစ်ပေါ်ရလဲဖြစ်ပါတယ်မျက်မှောက်ချမ်းသာရဖို့ရလဲဖြစ်ပါတယ်ကတမေသတ္တရော လေးပါးသောတရားတော်ဟူသည်ပဲနီဥဒ္ဌာနာသမရာထကြွလုံးလာပြည့်စုံခြင်းအာရခသမရာအဆောင်လျှောက်ပြည့်စုံခြင်းကလျာဏမိတ်တာတာမိကောင်းဆွေကောင်းရှိခြင်းသမဇီဝိကာတာညီမြသောအသက်မွေးမှုရှိခြင်းရကပိဇာ ယေကပိဇာနွယ်ဝင်ဖြစ်သောဒီကဇာနုဒါကဥဒ္ဌာနာသမ္မရာထကြွာလုံးလာပြည့်စုံခြင်းဟူသည်ကဓမ္မအစပဲပါနီယေကပိဇာယေကပိဇာနွယ်ဝင်ဖြစ်သောဒါကဣဒဤလောက၌ဥလာဘုဒ္ဓမြို့ကောင်းပါသည် ရေနကာမထာနေနအပင်အကျဉ်အသက်မွေးကြောင်ဖြစ်သောအမှုအလုပ်ခြင်းဇီဝီကောင်းပဲမွေးခြင်းကိုကပေတိပြု၏ယရိကပိယလေထွန်ခြင်းဖြင့်ဖြစ်စေယရိဝနိဇာယ ကုံတွယ်ရောင်းဝယ်ခြင်းဖြင့်ဖြစ်စေယတိဂောရခိနာနွားကြောင်းခြင်းလုပ်ဖြင့်ဖြစ်စေယတိဧတဒေနာလေးဧတဖြင့်ဖြစ်စေယတိရာဇာဘောရိသေနာမင်းမူရာလုပ်ဖြင့်ဖြစ်စေယတိသိပ္ပညာတရေနာအပေမွေးဝမ်းကြောင်းအတပညာတစ်ခုခုဖြင့်ဖြစ်စေဇီဝိကပေမွေးခြင်းကိုကာပေတိပြု၏လောကမှာ အသက်မွေးလုပ်ငန်းတွေအမျိုးမျိုးရှိပါတယ်ဗမယောကြအားဖြင့်ဈေးကဗမွေးလုပ်ငန်းတွေဟာလက်ထွန်ခြင်းစိုက်ပျိုးခြင်းဘူတာရောင်းဝယ်ခြင်းနွားကြောင်းခြင်းဒီလိုအလုပ်တွေရှိပါတယ်လည်းနဲ့ဆွဲကင်ပြီးတော့လေးတာနဲ့အဲအသက်မွေးခြင်း လေတာဖြင့်ခုခံရေးကာကွယ်ရေးဘက်ကနေပြီးတော့အသက်မွေးခြင်းဒီလိုပါလဲရှိပါတယ်မင်းမူရာလုပ်ပြီးသက်မွေးခြင်းဆိုတာလည်းရှိပါတယ်ဒီမှာတော့လည်းအမျိုးမျိုးသောအတ္တတွေနဲ့အသက်မွေးခြင်းနေဆိုတာလည်းရှိပါတယ်အဲ့ဒီဘယ်သားနဲ့ဘယ်လုံးနဲ့ပဲဖြစ်ဖြစ်အသက်မွေးလို့ရှိရင်တထထုမိမိအသက်မွေးကြောင်းဖြစ်သောလောကိုင်းနိုင် စေခေါ်ကြွခြင်းလိမ္မာသည်အနာလည်းသောပြင်းခြင်းမရှိသည်ဟောသည်ဖြစ်၏ပဲလုတ်ပဲလုတ်လို့သမွေးကြောင့်လုတ်မှကျွမ်းကျင်ရမယ်နားလေရမယ်လက်သွန်စိုက်ကြိုးရေးအလုပ်ရလုပ်လို့ရှိရင်လည်းအဲဒီအလုပ်ဟာကောင်းကောင်းနားလေရမယ်နားလေပြီးသားဖြစ်ရမယ်ရောင်းဝယ်ခြင်းလုပ်လို့ရရင်လည်းနားလေရမယ်မင်းမူရာအလုပ်လုပ်လို့ရှိရင်လည်းပဲနားလေရမယ် နားလည်ပြီးတော့မိမိလုပ်တဲ့အလုပ်မှာမပြင်းမကြီးပဲနဲ့တာဝတရားကြည်ကုန်ရမယ်ဒုသင်လုပ်တဲ့အတိုင်းအချိုးရကြလို့ရပြင်းကြီးခိုးကပ်ပြီးတော့မနေရဘူးအချောင်းလို့ချောင်းကြားပြီးတကလားမနေရဘူးအဲဒါလုံးလဝိရိယနဲ့မပြင်းမကြီးဒုသင်လုပ်တဲ့အမှုတွေကိုတာဝတရားကြည်ကုန်အောင်လို့ပြုရမယ်ဒီလိုပြုတာကို

ကိုယ်တိုင်ဝင်ရောက်လုပ်ကိုင်တဲ့ဘက်ကဆိုလို့ရှိရင်လည်းစွန့်နိုင်ရမယ်ကိုယ်တိုင်ကမလုပ်ရင်လည်းပဲစီမံခန့်ခွဲပေးတဲ့ဘက်ကနေအချိုးတရစီမံခန့်ခွဲပေးရရမယ်အယံဥစ္စတိပြေကပိဇာဥထာဏဗမရာပြေကပိဇာပြေကပိဇာနောဝင်ဖြစ်သောဒါရကအယံဤဆိုခဲ့ပြီးသောလုံငန်းတို့ကို အချိုးရကြပြည့်ပြည့်စုံစုံဆောင်ရွက်ခြင်းဒီဥဒ္ဓနာသံသရာထကြွလုံးလာနှင့်ပြည့်စုံခြင်းပေ၏ဒီလိုထကြွလုံးလာနဲ့အချိုးရကြပြည့်စုံမယ်ဆိုရင်မိမိအလုပ်တရားအောင်မြင်ပြီးတော့စည်းဝါးဖြစ်နိုင်တဲ့ကြီးပွားနိုင်တဲ့ချမ်းသာနိုင်တဲ့တရားကိန်းကျွန်းလိုက်တဲ့လုပ်တဲ့ပုဂ္ဂိုလ်လည်းမိမိ လုံးသလောက်အားထုတ်သလောက်အကျိုးတွေရနိုင်တယ်။ရောင်ဝယ်တဲ့ပုဂ္ဂိုလ်တွေလည်းရောင်ဝယ်ကနေပြီးကျိုးရနိုင်တယ်။မင်းမူရာလုံးတဲ့ပုဂ္ဂိုလ်ကလည်းပဲအကျိုးတွေကြဆောင်းဝဲပင်သားတွေပြည်ပြည်စုံစုံဆောင်းခဲ့လို့ရှိရင်ဖြင့်ရစဉ်ရလိုက်တဲ့အကျိုးကျေးဇူးတွေရဆင်းစဉ်တိုးတက်ပြီးတော့ရပြီးတော့သွားနိုင်တယ်။ဒါကြောင့်ဒီဥဋ္ဌာဏသာမရာထာကြွလုံးလာနဲ့ပြည့်စုံခြင်းဆိုတာဟာမြေမောက်မှာ အကျိုးစီးပွားဖြစ်ဖို့လည်းဖြစ်ပါတယ်အကျိုးစီးပွားကိုဖြစ်စေနိုင်ပါတယ်ကိုချမ်းသာစိတ်ချမ်းသာကိုလည်းပဲဖြစ်စေနိုင်ပါတယ်အချို့ကြအားထုတ်လို့ပြည့်စုံလာတဲ့ဒီဘဥစ္စာတွေသုံးဆောင်ရတဲ့အခါမှာကိုချမ်းသာတွေလည်းဖြစ်သိချမ်းသာတွေလည်းဖြစ်တယ်မိမိတကိုယ်တည်းတောင်မဟုတ်ဘူးမိမိနဲ့စတဲ့ပုဂ္ဂိုလ်တွေလည်းပဲ ဝမ်းမြောက်ဝမ်းသာနဲ့သိချမ်းသာကိုချမ်းသာတွေဖြစ်ကြ။ဒါကြောင့်ဒီဥဒ္ဒနာသမရာဟာမျက်မှောက်အကျိုးစီးပွားကိုလည်းဖြစ်စေတတ်တယ်။ကိုချမ်းသာသိချမ်းသာကိုလည်းဖြစ်စေတတ်တယ်။တတမသာပြကပိဇာအရကသမရာယကပိဇာယကပိဇာနွယ်ဝင်ဖြစ်သောတရကသ အာရကသံဗရာစောင့်ရှောက်နေပြည့်စုံခြင်းသည်ကတမသဘေဘာနိဣဒပြေကပိဇာကုလဗုဒ္ဓသဘောဂဝန္တိပြေကပိဇာနွယ်ဝင်ဖြစ်သောဒါရကဒီလောက၌အမျိုးသားအားဥဋ္ဌာဏသံဗရာ၏အစွမ်းအားဖြင့်အားထုတ်လို့ဒီဝဥစ္စာတွေကြလာပြီ

မေငါဤမေဘောကေဤစိဝဥစ္စာတို့ကိုကိန်းတိဘေဘုံပဲနည်းဖြင့်သာသနောမင်းတို့သည်နေဝရေယုံမဆောင်ယူပဲစီကုန်ရအနိသောရာတကိုးရမြတို့သည်နာရေယုံမဆောင်ယူပဲမကိုးပဲမလူရပဲစီကုန်ရအနိအဲ့ဒီမိသည်နာရေယမလောင်ပဲစီရအနိကုရကံယေရိနာဝေနာဝေယမဆောင်ပဲ မနှိမ့်ဆက်မပြည့်စည်ရဲ့ရှိရာအနိအဘိယာရာယာရာမချစ်မနစ်တရားသောအမွေခံတို့သည်နာရေယုံမဆောင်ယူနိုင်ပဲရှိကုန်အာနိဤသည်ဤသောနှလုံးသွင်းကြံစည်၍အာရခေနာစောင့်ကြော်ခြင်းဖြင့်ဂုတိယလုံးညုံစေခြင်းဖြင့်တေတောစီဝဥစ္စာတို့ကိုသဗ္ဗရေတိစီစီပြည့်စုံစေ၏။ကောင်းလျှောက်တဲ့လုပ်ငန်းဆောင်တာလေးတွေကို ရံပြီးတော့လူညုံအောင်လို့စောင့်ရှောက်ရမယ်အရာဟုစတိပြက်ကပိစ္ဆာအာရခသမရာဒီလိုစောင့်ရှောက်ခြင်းကိုအာရခသမရာလို့ခေါ်တယ်ကတမသာပြက်ကပိစ္ဆာကလျာဏမိတ်တာတာမိတ်ကောင်းဆွေကောင်းနဲ့ပြည့်စုံခြင်းဆိုတာကဘာလဲလောကမှာမျိုးကောင်းသားဟာ

တရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေရဲ့တရားတရားကိုတူးလိုက်ပြီးတော့ကျင့်ရမယ်။သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေ၊သာကနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေ၊ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေရဲ့အတူလိုက်ပြီးတော့သီလနဲ့ပြည့်စုံအောင်၊သာကနဲ့ပြည့်စုံအောင်၊ပညာနဲ့ပြည့်စုံအောင်လို့ကျင့်ရမယ်။ဒီလောကရင်ဆိုလို့ရှိရင်တော့လောကအလိုက် ပညာနဲ့ပြည့်စုံပြီးအပေမွေးဝါးကြောင့်ပညာတွေအဲနားလည်အောင်လို့လေ့လာပြီးတော့ကျင့်သွားလို့ရှိရင်ဖြင့်လောကရင်ကြီးပွားရေးတွေဖြစ်ပြီးတော့သွားနိုင်ပါတယ်အယံဩစတိပြေကပိစ္ဆကလျာဏမိတ်တာဤဆိုကြပြီးတော့မိကောင်းဆွေကောင်းတွေနဲ့ပေါင်းသင်း၍ထိုမိကောင်းဆွေကောင်းတွေအတုလိုက်ပြီးတကားလား ပြည့်စုံသင့်တဲ့ဂုဏ်ငါးတွေနဲ့ပြည့်စုံအထုတ်ခြင်းကိုကလျာဏမိတ်တာတာကောင်းသောမိတ်ဆွေရှိသောသူ၏ဖြစ်ဝူ၏ဥစ္စတိခေါ်ဆိုအပ်၏ကတမသပြေကပိဇာသမဇီဝိတာညီမြသောတမွေးခြင်းဆိုတာပါလေဣဒပြေကပိဇာကုလဗုဒ္ဓော အာယင်းစဘောဂနာဝိရိတဝဝယင်းစဘောဂနာဝိရိတဝသမံဇိဝိကံကပေတိဣသောကာလံနာတိယံဤလောက၌မျိုးကောင်းသားသည်ဇိဝဥစ္စာတို့ဤဝင်လာခြင်းဝင်ငွေကိုလည်းပဲသိရမယ်သုံးဆွဲလို့ကုန်ခြင်းဆိုတဲ့

င်ငင်ရှားကိုကြည့်ပြီးတော့လွန်ရင်လည်းလွန်တယ်လူရင်လည်းလူသေးတယ်ဆိုတာသိရတယ်လို့ပဲမိမိလုပ်ငန်းဆောင်တာကနေပြီးတော့ငွေအဝင်အထွက်ကိုနိုင်ချင်ပြီးတော့မယုံမလွန်သုံးစွဲရမယ်ရတဲ့ ဝင်ငွေတဲ့သုံးတာကပိုမသွားဖို့ရအရေးကြီးပါတယ်ကဲ၍ရတဲ့ဝင်ငွေတဲ့သုံးတာကအာကြည့်သွားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကိုအများကဘယ်လိုဆိုရတယ်လဲဆိုတော့ဥရုမရခာရီဝါယံဂူလာဗုဒ္ဓဘောဂေခာရတိယံဂူလာဗုဒ္ဓဤမျိုးသားသည် ကုရုမရခာရီဝရေသဖန်းဒီကိုစားတော်သူကဲ့သို့ဘောဂေစီစဉ်တော်ကိုခါရတိသုံးဆောင်၏ဤတိဤတို့ဟိုဒါတော်ကဲ့ရဲ့ပြောဆိုတာကိုနေဘုန်းဒီဖြစ်ကုန်၏ရေသဖန်းမေမှဲ့နေတဲ့အခါမှာရေသဖန်းဒီစားကျင်တဲ့ပုဂ္ဂိုလ်သိပင်မောတက်ပြီးတော့ဂိုင်းတွေလှုပ်ချအသီးတွေများစွာကျွေကြသွားအဲဒီတဲကမိမိစားကျင်တဲ့အနည်းငယ်တော့စားပြီးတော့ ကျန်တဲ့အသီးတွေဟာကိုယ်လည်းမစားရသူများလည်းမသုံးရအလကားပြည့်စည်ပြီးတော့သွားတယ်အဲ့ဒါလိုပဲအလွန်ကျွန်းအသုံးဆွဲကြီးလို့ရှိရင်ရေသဘာဝီစားတဲ့ပုဂ္ဂိုလ်နဲ့တူတယ်လို့ဒီလိုခေအားလျော်စွာကဲ့ရဲ့ပြောဆိုကြပါတယ်။ဒါ၍ အလွန်နည်းပြီးသကာလ30လို့ရှိရင်လည်းပဲအမှန်တစေးနေတယ်ဆိုပြီးတော့ပြစ်တင်ကြတယ်အဇတုမရဏံဝါယံကုလဗုဒ္ဓမရိတ္တိယံကုလဗုဒ္ဓဒီအမျိုးသားသည်အာဇတုမရဏံမသုံးဆွေရပဲနဲ့သိခြင်းကို မရိတ္တိပေးကြလက်တံဣတိလို့ဝတ္တာရောကဲ့ရဲ့ပြောဆိုရကုန်သည်ဘုန်းဒီဖြစ်ကုန်၏အာဒီလိုတော့ သူပစ္စည်းတွေသူမသုံးရဘဲနဲ့သူသေးသွားမှာပါပဲဆိုပြီးတော့ဒီလိုပြစ်တင်လဲခံရတာပါတယ်။အဲကြောင့်အရာနဲ့အသုံးနဲ့ညီမျှအောင်ချင်းရင်ပြီးတော့သုံးစွဲတာဟာသမဇီဝိတာလို့ခေါ်ပါတယ်။အဲဒီလိုသံဃာ၄ပါးဖြင့်ရလာတဲ့ပစ္စည်းတွေမှာလည်းပစ္စည်းချင်းအကြောင်းက၄ပါးရှိတယ်။ အဋ္ဌိဒုတ်တော်မိမကျူးခြင်းသုရာဒုတ်တော်ဒေသောကျူးခြင်းအခဒုတ်တော်ကစားကျူးခြင်းလောင်ကစားကျူးခြင်းပါပမိတ်တော်မကောင်းသောမိတ်ဆွေနဲ့ပေါင်းခြင်းဆိုတဲ့အဲလေးပါးသောအမှုတွေဟာစီးပွားပြည့်ခြင်းအကြောင်းတွေဖြစ်တယ်ဒါကြောင့်ဒီလေးပါးမပြူဘဲနဲ့ဣတိဒုတ်တော် မိမကျူးခြင်းကိုမပြုပဲသုရာဒုဒ္ဒသေသောကျူးခြင်းကိုမပြုပဲအခါဒုဒ္ဒကျွေးအားကစားခြင်းလောင်းကစားခြင်းကိုမပြုပဲပါဝမိတ္တမကောင်းသောမိတ်ဆွေတွေနဲ့မပေါင်းတဲ့မပေါင်းသင့်မဲ့နဲ့ရှင်းဆောင်လိုက်လို့ရှိရင်ဇီဝချမ်းသာဖြစ်ကြောင်းတွေလည်းပြည့်စုံပြီးတော့လာပါတယ်အဲ့ဒါကမျက်မှောက်လောကမျက်မှောက်ဘဝမှာ ဇီဝဖြစ်ကြောင်းကိုချမ်းသာစေချမ်းသာဖြစ်ကြောင်းဖြစ်တဲ့တရားတွေဖြစ်တယ်သတ္တရောမေပြေကပိစ္ဆာဓမ္မကုလဗုဒ္ဓသတ္တံပရာယဟိတယသံဝတံဒီသံပရာဒုက္ခယပြေကပိစ္ဆာပြေကပိစ္ဆာနွယ်ဝင်ဖြစ်သောမြို့သာသတ္တရောလေးပါးသောဣမေရမဤတရားတို့သည်ကုလဗုဒ္ဓသာမြို့ကောင်းသာသံပရာဟိတယ ဓမ္မလွန်၌စီဝါဖြစ်ခြင်းကသံဗမရာဣတယဓမ္မလွန်၌ကျိုးစီဝါလို့ငါဗမရာယဒုက္ခယဓမ္မလွန်၌ကိုချမ်းသာစေချမ်းသာလို့ငါသံဝတ္တံဒီဖြစ်ကုန်၏သောဓမ္မလွန်ဘဝစီဝါချမ်းသာဖြစ်ဖို့ကိုချမ်းသာစေချမ်းသာဖြစ်ဖို့ရာတရားလေးပါရှိတယ် ကတမေသတ္တရောသတ္တရော၄ပါးသောတရားတို့ဟူသည်ကတမေပဲဒီလိုနိမှုကသတ္တသံမရာသရတရားနဲ့ပြည့်စုံခြင်းသီလသံမရာသီလနဲ့ပြည့်စုံခြင်းသာဂသံမရာဆွင့်ကြခြင်းနဲ့ပြည့်စုံခြင်းပညာသံမရာပညာနဲ့ပြည့်စုံခြင်းဆိုတဲ့၄ပါးပဲဖြစ်ပါတယ်ကတမသပြေကပိဇာသတ္တသံမရာပြေကပိဇာပြေကပိဇာအနွယ်ဝင်ဖြစ်သောမြို့သား ရာသမာရာသရာနဲ့ပြည့်စုံခြင်းဒီကတ္တမသအဘေဝာနိဟုမူဣဒပြေကပိဇာကူလာဗုဒ္ဓောသာတော်ဟောတိသာရာတိတတရတဘောရိဣတိပိသောဘဂဝါရဟံသမ္မာသမ္ဗုဒ္ဓောဝိသသရဏသမ္ပါနောတုတောလောကဝိတုနုတ္တောပုရိသဓမ္မသာရတိသတ္တဒောနုတနာဘုရောဘဂဝါတိယကပိဇာ ရကပိဇာနဝံဖြစ်သောတာကဣရာဤလောက၌ကုလဗုဒ္ဓမျိုးကောင်းသားသည်ပါတော့ရာတရားနှင့်ပြည့်စုံသည်ဟောသည်ဖြစ်၏တတရတမြတ်စွာဘုရား၏ဘောရင်သစ္စာလေးပါးတရားသိခြင်းကိုသရတိယုံကြည်၏ဘောဘဂဝါထိုမြတ်စွာဘုရားသည်ဤသို့သောအကြောင်းကြောင့်အရဟံ လောဘဒေါသမောဟအစရှိသောကိလေသာတို့မှအကင်းဝေးစင်ကြယ်တော်မူ၏အရဟံလူနာမြမသရဝအပေါင်းတို့ဤပူဇော်သူခန္ဓာမူရ၏ဤသို့လည်းမြတ်စွာဘုရားဤဂုဏ်တွေကိုယုံကြည်တဲ့သရတရားနဲ့ပြည့်စုံတဲ့သမ္မာသမ္ဗုဒ္ဓအလုံးစုံသောတရားတို့ကိုမဖောင်းဝပြန်ကိုယ်ပိုင်ဉာဏ်ဖြင့်မှန်ကားစွာသိတော်မူ၏ဝိဇ္ဇာသရဏသမ္မာနော

ပုဂ္ဂိုလ်သတ္တဝါတို့ကိုဆုံးမမှုနဲ့အတုမရှိအများဆုံးဆရာဖြစ်တော်မူ၏ပတ္ထာရောမနုဿာနံနတ်လူပေါင်းတို့၏မကောင်းရာကိုတားမြစ်ကောင်းရာသို့ညွှန်ကြားရသောဆရာများအစီဖြစ်တော်မူပေ၏ဘုဒ္ဓသစ္စာလေးပါးတရားတော်ကိုယ်တိုင်လည်းပြီးတော်မူ၍ဝိနည်းသတ္တဝါတို့လည်းပြီးအောင်ဟောကြားတော်မူ၏ဘဂဝါ na na na ibi yi yonjire ụlọkayadronabizonmwabiro dbahi bụ ọr cụsarawabroyṅụbrdonyesa igooritoddaroigooiri tod baara igor ojiria todu kankayji ogoro yonjire. အရာဥစ္စရိဘေကပိဇာပါရပမရာဘေကပိဇာဘေကပိဇာနွယ်ဝင်ဖြစ်သောတာကအယံဤသို့ယုံကြည်ခြင်းသည်အယံဤဘုရားတဲ့သံဃာယတနာသုံးပါးဤကုန်ကိုယုံကြည်ခြင်းကံကံဤကျိုးကိုယုံကြည်ခြင်းသည်ကံကံဤကျိုးကိုယုံကြည်ခြင်းကိုသာရပမရာသရာနှင့်ပြည့်စုံခြင်းဟူ၍ဥစ္စတိကိုဆိုအပ်၏ကတမဇပြေကပိဇာသီလပမရာ ဇေကပိဇာနွယ်ပြီးတော့တာယကသီလသာမရာသီလနဲ့ပြည့်စုံခြင်းသုသာပါလဲဤလောက၌မျိုးကောင်းသားသည်ဘာနာတိပါဒမှာကျင်းချောင်းသည်သူတော်ဘာသက်ကိုသာချင်းမှာကျင်းချောင်းသည်သူတော်ဘာဥစ္စာကိုယ်ယူခြင်းမှာကျင်းချောင်းသည်ကာမဂုဏ်တို့၌မာရင်ကျူလွန်ခြင်းမှာကျင်းချောင်းသည်ဒိဉ္စီကြိုးဆိုခြင်းမှာကျင်းချောင်းသည်မူရင်မေလိုခြင်းအကြောင်းပြုသိရသောစားခြင်းမှာကျင်းချောင်းသည် ဒီ၅ပါးသောသိက္ခာပုဒ်တို့ကိုကျင့်သောအပြင်၅ပါးသီလနဲ့ပြည့်စုံခြင်းဟာသီလသံဝရာသီလနဲ့ပြည့်စုံခြင်းသီလ၏ပြည့်စုံခြင်းဟူ၍ခေါ်ဆိုရသည်သရမသာပြေကပိစ္ဆာသာကသံဝရာဆွန်ကျဲခြင်းနဲ့ပြည့်စုံတယ်ဆိုတာပါလေဒီလောက၌အမျိုးကောင်းသားသည်ဝိကတမလမေစေရေနာကင်းသောအညီအကျေးဝန်တိုခြင်းနှင့်

ရေကပိဇာနောမိသောတာရကပညာသံဗရာပညာနဲ့ပြည့်စုံခြင်းဆိုတာပဲဟာလဲဆိုလို့ရှိရင်ဤလောက၌မြို့ကောင်းသားသည်ပညာနဲ့ပြည့်စုံသည်ပညာနဲ့ပြည့်စုံအားထုတ်ရမယ်။ဘယ်လိုပညာလဲ။ဥရိယတာဂာမိနိယာအဖြစ်ပြေကိုသိသောပညာရပညာနဲ့တမနာရတော့ပြည့်စုံရမယ်။မိမိသာနာမှာဖြစ်ပေါ်နေယုံနာတို့ရဖြစ်ပြေကိုသိတဲ့ပညာနဲ့ပြည့်စုံရမယ်။

ရောက်နိုင်သောပညာရဝိပဿနာပညာနှင့်တမနာကတော့ပြည့်စုံသည်အဲဒီယုံနာဖြစ်ပျက်ကိုသိတဲ့ဥရပယဉာဏ်ပညာနဲ့အောက်ထစ်ဆုံးပြည့်စုံရမယ်ထို့တဲ့တိုးတက်ပြီးတော့ဝိပဿနာဉာဏ်ဤအထက်ဉာဏ်ဤပြည့်စုံရင်ပို့ပြီးတော့ကောင်းတယ်အရိယမဲ့ဉာဏ်လေးနဲ့ပြည့်စုံလို့ရှိရင်ပို့ပြီးတော့ကောင်းတယ်အဲဒီလိုဉာဏ်နဲ့ပြည့်စုံခြင်းဟာ ပညာတံ္ဍာလို့ခေါ်တယ်ဒီတရားနဲ့ပြည့်စုံခြင်းသီလပြည့်စုံခြင်းသာဂဆွန်ကျဲမှုပြည့်စုံခြင်းပညာပြည့်စုံခြင်းဆိုတဲ့ဒီတံ္ဍာ၄ပါးဟာမျိုးကောင်းသားနောင်တမလွန်ဘဝအကျိုးစီးပွားများကိုဖြစ်တယ်အကျိုးစီးပွားတွေဖြစ်စေနိုင်တယ်ကိုချမ်းသာစိတ်ချမ်းသာတွေကိုဖြစ်စေနိုင်တယ် ဥထာတာကမ္မရေသူအပမတောဝိရဏဝါသမံကပေတိဇီဝိတံပမတနုရဂတိကမ္မရေသူအမှုကိစ္စတို့၌ဥထာတာသမသာကြလုံးလာရှိသည်လီဟောတိဖြစ်အပမတောသမင်မလျောသည်လီဟောတိဖြစ်ဝိရဏဝါသမ စောင့်ရှောက်ခြင်းအစီရင်ရှိသည်လေဟောတိရှိရင်သမံညီမြသောဇီဝကံသမွေးခြင်းကိုကာပေတိပြု၏တမတံစုဆောင်အားဖြင့်သောဥစ္စာကိုအနုရဂတိအစဉ်စောင့်ရှောက်၏သာတော်သီလေနာသဗ္ဗနောဝိရိညဝိတမစ္စရောဣသံမေကံဝိတောရေတိသတ္ထနံသံပရာယိကံ ကုလဗုဒ္ဓမြူကောင်းသားသည်သတ္တောသရတရားနဲ့ပြည့်စုံသည်လေဟောဒီဖြင့်ပိလေနာပိလာနဲ့သမ္မာနောစာပြည့်စုံသည်လေဟောဒီဖြင့်ဝရညူလူကံပုဂ္ဂိုလ်တို့၏စကားကိုနားလည်သည်ဖြင့်ဝိတာမေသရောသံကင်းသောဝန်တို့ချင်းရှိသည်လေဝါဝန်တို့ချင်းကင်းသည်လေဟောဒီဖြင့်သုထာနံချမ်းသာကြောင်းဖြစ်သောသဗ္ဗရာဇိကံနောင်တမလွန်ဘဝ၌

ဥပိယထမျက်မှောက်ဓမ္မလွန်နှစ်ပါးသောဘဝတို့၌ဒုက္ခဝါချမ်းသာကိုဆောင်တတ်ကုန်၏ဟူ၍သစ္စာနာမေနမှန်သောအမည်ရှိတော်မူသောမြတ်စွာဘုရားသည်သစ္စာနာမေနအရဟံကိလေသာတို့မှကင်းတော်မူသည်သမသာမောရလုံးစွာတရားတွေကိုမှန်တိုင်း ကိုယ်တိုင်ညာနှင့်သိတော်မူသည်စသည်ဖြင့်မင်္ဂသောအမည်ရှိတော်မူသောမြတ်စွာဘုရားသည်အက္ခတာဟောကြားအပ်ပါကုန်သတည်းအပမာရေနသပါရေသသပုရိသာသပုရိသာတရားနာပရိသာပေါင်းသူတော်ကောင်းတို့အပမာရေနမမေသောတတိတရားဖြင့်သံပါရေထ သီလသမာဓိပညာဒီဥသောသိက္ခာ၃ပါးကိုပြည့်စည်ကြပါစေကုန်တော်သမာဓိတာသီလသမာဓိပညာဒီဥသောသိက္ခာ၃ပါးကိုပြည့်စည်ပြည့်စုံစေသောအားဖြင့်မြတ်မောဇီဝချမ်းသာနောက်တမလို့ဇီဝချမ်းသာတွေကိုပြည့်စုံကြပါစေကုန်တော်မြတ်မောဇီဝချမ်းသာနောက်တမလို့သီဝချမ်းသာတွေကိုပြည့်စုံစေသောအာဖြင့်သေခသိဉ္ဉာဖြစ်သော နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်သည့်တိုင်အောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း